အခုချိန်ကတော့ဦးဇင်းတို့တကယ်ဒါလုပ်ငန်းခွင်ပေါ့အထောက်ရမယ်အပိုင်းရောက်လာပြီတို့အတွက်ကြောင့်အလုံးသောတို့ဒါကြီးတွေကမာကြီးများသူတော်ကောင်းတွေကတကားတဲ့ဦးဇင်းကုပြောမဲ့အတိုင်းလေးပေါ့အဲတရားကိုနှလုံးသွင်းပြီးလက်တွေ့ပွားများအထောက်ကြရအောင်အဲ့တော့ပွားများအထောက်တော့မယ်ဆိုတော့ဥစွာပထမပေါ့ မိမိတို့သက်တောင့်သက်သာရိယာပုဂ္ဂလိကြီးထိုင်ထားမယ်ထိုင်ပြီးတော့သက်တောင့်သက်သာအနေထားလေးနဲ့ခန္ဓာကိုယ်ကိုဟိုတရားထိုင်နေတဲ့ပုံစံလေးနဲ့ခန္ဓာကိုယ်ကိုဓာတ်ပိုင်းခန္ဓာကိုယ်လေးချောင်းချောင်းထားပြီးတော့ဓာတ်ကမ္မထာမဟုတ်ဦးဇင်းတို့ဟောလက်စာဒါလေးကိုဆက်လက်ပြီးတော့ဒါဒီကဦးဇင်းပြောသွားတဲ့တိုင်တော့ဆိုနှလုံးသွင်းပြီးတော့ဒါပွားများအားထုတ်ကြရအောင်အဲတော့ဓာတ်ကမ္မထာရဲ့သဘောကတော့မိမိခန္ဓာကိုယ်မှာအစ္စဒမှာစပြီးတော့ဒီအရှိကိုအရှိ ဒီခန္ဓာကိုယ်ကြီးမှာတကယ်အရှိတရားတွေကိုသူကဒါကိုယ်ပိုင်လက္ခဏာတွေနဲ့ပွားများအထောက်ရတာဖြစ်တယ်။ဒါကြောင့်မလို့တက်တောင့်တတာရိယပုဂ္ဂိုလ်ကိုရွေးချယ်ပြီးတဲ့အခါစာပြီးတော့နှလုံးသွင်းရအောင်။ကျွန်တော်တို့ဓကမထမ်းမှာရှေ့ကတင်ခဲ့တဲ့ဟာလေးတွေကိုကျွန်တော်ဘယ်ကစားလဲဆိုတော့တွုံးမှုသဘောပြီးတဲ့အခါကျတော့ပထဝီဝါယောဓာတ်ရဲ့တွုံးမှုသဘောပြီးတော့အခါပထဝီဓာတ်ရဲ့မဟာမှုသဘောကြမ်းမှုသဘောလေးမှုသဘောပြီးတဲ့အခါကျတော့ ပြော့မှုသဘောဆိုဒီဒီပြီးခဲ့အဲ့တော့ဒီနေ့ချောမှုသဘောလေးကိုဆက်ပြီးတော့ဒါအားထုတ်ကြရအောင်အဲ့တော့မိမိတက်တောင်တတာရိယာပုဂ္ဂလိထိုင်းပြီးပြီဆိုစပြီးတော့နှလုံးသွင်းတော့အဲ့တော့ချောမှုသဘောပထဝီတက်ကချောမှုသဘောကိုဒါပွားများအားထုတ်ခြင်းနဲ့သူတော်ကောင်းတယောက်ဒီဒါချောမှုထင်ရတဲ့နေရာတနေရာကိုအရင်ဆုံးရွေးချယ်ရတယ်အဲ့တော့ချောမှုထင်ရတဲ့နေရာလေးကတော့ဦးဇင်းတို့လွယ်ကူတာတော့ ရှားကိုသရွေးလေးဆိုပြီးတဲ့အခါနှုတ်ခမ်းလေးပေါ်ကိုရှားလေးနဲ့တက်ပြီးတော့တိမ့်ကြည့်လိုက်ပေါ့တိမ့်ကြည့်လိုက်လို့ရှိရင်သရွေးလေးဆိုနေတဲ့နှုတ်ခမ်းလေးကိုလည်းသရွေးလေးဆိုတာရှားလေးကိုလည်းသရွေးလေးဆိုပြီးအဲ့သရွေးဆိုထားတဲ့နှုတ်ခမ်းလေးပေါ်ကိုရှားလေးကိုတင်းပြီးတော့တိမ့်ကြည့်လိုက်တိမ့်ကြည့်လိုက်လို့ရှိရင်ဦးဇင်းတို့အဲ့ဒါချောနေတယ်ဆိုတဲ့သဘောလေးပေါ့တရွေးလေးရှိနေတဲ့အခါချောချောလေးဖြစ်နေအဲချောတဲ့သဘောလေးထင်ရှားလာတယ် အဲ့လိုချောတဲ့သဘောလေးတင်ပြအဲ့နှုတ်ခမ်းပေါ့ဥမာဆိုရပါလို့အောက်နှုတ်ခမ်းလေးကိုတွေးလေးဆို့ဆိုပြီးတော့အဲ့အောက်အောက်နှုတ်ခမ်းလေးပေါ်ကိုရှားလေးကိုတင်းကြည့်လိုက်တင်းကြည့်ရင်ချောနေတင်ကြတယ်အဲ့တင်ကြရင်အဲ့ဒီတင်ကြတဲ့နေရာလေးကိုပဲစိုက်ရှူရတယ်ဥမာအောက်နှုတ်ခမ်းလေးပေါ်ကိုရှားလေးနဲ့တင်းကြည့်တော့အောက်နှုတ်ခမ်းလေးကချောနေတယ်အချောနေအချောတဲ့နေရာလေးကိုစိုက်ပြီးအဲ့မှာချောတယ်ချောတယ်ချောတယ်တနည်းအားဖြင့်ချောမှုသဘောချောမှုသဘောချောမှုသဘောဆိုတောက်လျှောက်ကလေးရှိတယ် အချောမှုသဘောချောမှုသဘောပွားအဲ့တော့ဆရာလေးကိုမသင်ချဘူးမတရားတဲ့သူတော်ကောင်းတယောက်နေလည်းပြန်ပြီးတော့အောက်နှုတ်ခမ်းလေးကိုဒရွေးလေးဆွတ်လိုက်ဆွတ်ပြီးတဲ့အခါဆရာလေးနဲ့ဘောကနေတက်ကြည့်လိုက်ဟိုဘက်ဒီဘက်ကိုဆရာလေးနဲ့အဲပို့ကြည့်လိုက်ပို့ကြည့်လို့ရှိရင်အဲ့မှာနှုတ်ခမ်းနေရာလေးကချောနေနေပြီအဲ့ဒါလေးကိုပြန်ပြန်အာယုံယူချောမှုသဘောချောမှုသဘောချောမှုသဘော ချောမှုသဘောဖြည်းဖြည်းထင်ရှားလာတယ်အောက်နှုတ်ခမ်းလေးမှာထင်ရှားနေတဲ့ချောမှုသဘောချောမှုသဘောထင်ရှားနေဆက်ပြီးတော့ဉာဏ်လေးကထူထင်ရှားတဲ့ချောမှုလေးထင်ရှားနေတဲ့နေရာလေးမှာပဲဆက်ပြီးတော့ဉာဏ်လေးကိုစိုက်ထားပြီးတော့ဆက်ပြီးပွားများချောမှုသဘောချောမှုသဘောချောမှုသဘောပူပူပြီးထင်ရှားလာတယ်အောက်နှုတ်ခမ်းလေးတစ်ခုလုံးထင်ရှားလာလိမ့်မယ်စိတ်ကိုအဲ့ဒီ တခါလေးအဲ့အောက်နှုတ်ခမ်းလေးပေါ်ချောမှုစတင်ရတဲ့နေရာလေးမှာပဲစိတ်ကိုစိုက်တာပြီးတော့ဆက်ပွားများမယ်ချောမှုသဘောချောမှုသဘောချောမှုသဘောတပီးပြီးနဲ့ချောမှုသဘောလေးညာထဲမှာတင်ရလာတယ်တင်နေကြကြဖြစ်လာတယ်တင်နေကြကြပြီးရင်အဲ့ဒီနေရာလေးကိုချက်မယ်နေရာလေးကိုချက်မယ်အောက်နှုတ်ခမ်းလေးကနေပြီးတော့တခါလေး အဲ့ဒီခံတွင်းတစ်ခုလုံးလောက်ဒီအဲ့ဒါအာယုံကြီးယူယူပြီးတော့အဲ့ဒီအစာအုပ်ဆုံးထင်ရှားတယ်အောက်နှုတ်ခမ်းလေးကပဲစသည်ရှုနေမယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောဒါကြီးရှင်နဲ့ချောတယ်ချောတယ်ချောတယ်ဒီလိုလေးပွားများ ချောမှုသဘောချောမှုသဘောတပြေးပြေးနဲ့အောက်နှုတ်ခမ်းလေးကစားတာချောမှုလေးကတပြေးပြေးနဲ့ထင်ရှားလာတာနေရာလေးကျဲကျဲကျဲကျဲပြီးတော့ခံတွင်းတစ်ခုလုံးဒီချောမှုလေးထင်ရှားလာတယ်ချောမှုသဘောချောမှုသဘောထင်ရှားလာရင်အဲ့ထင်ရှားတဲ့အတိုင်းလေးဉာဏ်လေးကိုစိုက်ရှုပြီးဧရိယာလေးကိုချက်မယ်ဘူကောင်းတစ်ခုလုံးလောက်အထိ မျက်နာကိုဥကောင်းတစ်ခုလုံးလောက်ဒီအာယုံလေးယူပြီးတော့ဖြည်းဖြည်းလေးမွေးထင်ရှားတဲ့နေရာလေးကို မလွတ်ဘဲနဲ့ဆက်ပြီးတော့ရှုနေမယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောမွေးနေရာလေးကိုမလွတ်နဲ့ချောမှုသဘော သိပြီလုံးလုံးမတင်ရတော့ဘူးဆိုပြန်ပြီးတော့မူရင်းနေရာလေးကိုအောက်နှုတ်ခမ်းသားလေးကို ပြန်အာရုံယူထားဆိုတော့ကရှာလေးနဲ့တက်ကြည့်တဲ့အခါမှာချောနေတဲ့ဟာလေးကိုမိမိသိနေတယ်အဲ့နေရာလေးကပြန်ပြန်စရတယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘော တပြေးပြေးနဲ့တင်ကြလာတယ်တကူလုံးကတွင်တကူလုံးခံတွင်တကူလုံးမျက်နာတကူလုံးဥကောင်းတကူလုံးဒီချောလာမူ၏ချောမူတွေတင်ကြနေတယ်ဆက်ပြီးပွားများမယ်ချောတယ်ချောတယ်ချောမှုသဘော ချောမှုသဘောချောမှုသဘောချောမှုသဘောစိတ်ကိုဘယ်မှမရောက်စေနဲ့ တဲ့ချောမှုလေးမှာပဲစိတ်ကိုစိုက်ထားတယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောခေါင်းလေးတစ်ခုလုံးဥကောင်းလေးတစ်ခုလုံးချောမှုလေးထင်ရှားနေပြီအဲ့ဒါဆိုနေရာလေးကိုနည်းနည်းကျဲမယ်အောက်လေတိုင်းလောက်ပခုံးနှစ်ဖက်လောက်ဒီဉာဏ်လေးကိုပြန်ကျက်ထားမယ် ထင်ရှားတဲ့နေရာလေးကမွေးနေရာလေးကိုထင်ရှားနေတဲ့ကနေရာကစပြီးတော့ဘူကောင်းတစ်ခုလုံးထင်ရှားထားတယ်ဆိုအဲ့ကနေဆက်ပြီးရှုသွားမယ်ချောမှုသဘောသောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘော ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောတကားတဲ့မူရင်းနေရာလေးကစားပြီးတော့ဟူကောင်းတစ်ခုလုံးလေးတိုင်းတစ်ခုလုံးပခုံးနှစ်ဖက်တိုင်းအောင်ချောနေတယ်ဆက်ရှုနေမင်းချောမှုသဘောချောမှုသဘော ချောမှုသဘောချောမှုသဘောချောမှုသဘောစိတ်ကိုမိမိခန္ဓာထဲမှာပဲထားပြီးငိုရင်အထက်နှုတ်ခမ်းအောက်နှုတ်ခမ်းလေးကနေစပြီးတော့ခေါင်းဥကောင်းတစ်ခုလုံးနေတိုင်းပကုံးနှစ်ပဲကျွန်းတိုင်အောင်အာယုယူပြီးတော့ဆက်လက်ရှုနေမယ်ချောမှုသဘောချောမှုသဘော င်ရှားနေတဲ့ချောမှုလေးပါရှုနေမယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုလေးထင်ရှားနေတယ်ချောမှုသဘော ချောမှုသဘောသိကြနေပြီချောမှုသဘောချောမှုသဘောသင်ရှားနေတယ်ချောမှုသဘောချောမှုသဘော တပြေးပြေးနဲ့နေရာလေးကိုချဲ့မိအဖုံးတစ်ဘက်ဆုံးကနေအောက်အထက်ပိုင်းခန္ဓာကိုယ်လေးခါလောက်အထိကို နေရာလေးကိုချဲ့မိမူရင်းရထားတဲ့ပခုံးတစ်ဘက်အထိရထားတဲ့ချောမှုတွေကနေဆက်ပြီးတော့အဲ့နေရာတွေကနေဆက်ပြီးရှုနေမယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘော ချောမှုသဘောချောမှုသဘောချောမှုသဘောချောတယ်ချောမှုလေးထင်ရှားလာတယ်ထက်ပိုင်းခန္ဓာကိုခါလောင်ကနေပြီးတော့အထက်ပိုင်းခန္ဓာကိုတစ်ခုလုံးပူကောင်းနေမျက်နာနေလေတိုင်းနေအထက်ပိုင်းခန္ဓာကိုတစ်ခုလုံးချောနေတယ်ဆက်ရှုမယ်ချောမှုသဘော ခန္ဓာကိုယ်ကြီးထဲမှာပဲစိုက်ရှုနေရတယ်ပထဝီဓာတ်ဆိုတာဟဲ့ဒီခန္ဓာကိုယ်အနှံ့ပြားမှာရှိနေတယ်သူတို့ကြောင့်ချောမှုကနေရာတိုင်းမှာရှိနေတယ်ဒါတပိုင်းခန္ဓာကိုယ်ခါကနေစပြီးတပိုင်းခန္ဓာကိုယ်တစ်ခုလုံးစိုက်ရှုလိုက်တဲ့အခါနေရာတိုင်းမှာချောနေတယ်ချောမှုသဘောချောမှုသဘောချောမှုသဘော ချောမှုသဘောချောမှုသဘောချောမှုသဘောထင်ရှားနေတယ်ချောမှုသဘောချောမှုသဘောချောမှုသဘောတပြေးပြေးနဲ့နေရာလေးကိုအောက်ကိုချဲ့ယူမယ်ခါကနေပြီးတော့ပစိဒုနှစ်ဖက်လောက်ဒီနေရာကိုချဲ့မယ် ခုနချောမှုထင်ရှားတာတာခါလောက်ဒီဒီပန်းခန္ဓာကိုဒီကုလုံးထင်ရှားတာတဲ့အဲ့ဒီကနေဆက်ယူနေမယ်ချောမှုသဘောချောမှုသဘောချောမှုသဘောထင်ရှားလာတယ်ခါအောက်ကနေပြီးတော့ပစိတုံးလောက်ဒီချောတဲ့သဘောကတခါရောက်ထင်ရှားလာတယ်အဲ့တော့ပစိတုံးကနေဒီပန်းခန္ဓာကိုဒီကုလုံးချောမှုသဘောထင်ရှားနေတယ်ဆက်ယူမယ် ချောမှုသဘောချောမှုသဘောချောမှုသဘောခန္ဓာကိုယ်မှာဗဏ္ဍာကြီးချောမှုလေးထင်ရှားနေတယ်ချောနေတယ်တပြေးပြေးနေရာလေးကိုချက်မြင်အစီတုံးကနေပြီးအောက်ကိုကြည်ပြတန်အောင်နေရာလေးကိုချက်မြင်ချက်ပြီးရှုမြင်ချောမှုသဘောချောမှုသဘော ချောမှုသဘောချောမှုသဘောချောမှုသဘောတကြီးကြီးနဲ့နေရာလေးကိုချဲ့တယ်ချောမှုသဘောထင်ရှားနေတယ်ချောမှုသဘောချောမှုသဘောဟိုးဥကောင်းကနေပြီးဆံများခြေပြားတိုင်အောင် ချောမှုသဘော ထင်ရှားနေတယ်ချောမှုသဘောချောမှုသဘောအကလေးမထင်ရှားတဲ့သူတော်ကောင်းရှိရင်မူရင်အောက်နှုတ်ခမ်းလေးနေရာတွေလေးပြန်ဆူရှာလေးနဲ့ပို့ကြည့်ချောမှုထင်ရှားပြီဆိုအဲ့နေရာကနေပြန်ယူလွယ်လွယ်နဲ့အဲ့ဒါဥကောင်းတစ်ခုလုံးလေတိုင်းတစ်ခုလုံးအထက်ပိုင်းခန္ဓာကိုယ် ခါကနေတပတ်ခန္ဓာကိုတစ်ခုလုံးပစင်တွန်းဒီအခြေပြအဒီအကုန်လုံးခန္ဓာကိုဗရယာကြည်ကြည်ခန္ဓာကိုတစ်ခုလုံးမှာချောမှုထင်ရှားနေတယ်ဆက်လက်ပြီးတော့ပွားများမယ်ချောတယ်ချောတယ်ချောမှုသဘောချောမှုသဘောပွားများနေမယ်ထင်ရှားနေတယ်ညာလေးကိုဆက်ပြီးတော့ခန္ဓာကိုယ်မှာစိုက်ပြီးတော့ပွားများနေမယ်ချောမှုသဘောချောမှုသဘော ကိုယ်ခန္ဓာကုန်မှာပဲစိတ်ကူစိုက်ထားမယ်ချောမှုသဘောချောမှုသဘော မိခန္ဓာကိုယ်မှာချောမှုသဘောချောမှုသဘောနောက်ရှောက်ဟူကဆံပြကနေခြေပြတာချောမှုသဘောချောမှုသဘောချောမှုသဘောလုံးလုံးသိမထင်ရတော့ဘူးဆိုမူရင်းနေရာလေးပြန်ပြန်စား ငွေနေရာလေးကနေပြီးချောတယ်ချောတယ်ချောမှုသဘောချောမှုသဘောဖြည်းဖြည်းချင်းနေရာလေးကိုချဲချဲချဲချဲယူခန္ဓာကိုယ်တစ်ခုလုံးခုဆိုရင်ဗဏျာကြီးကြီးချောမှုသဘောလေးထင်ရှားနေအဲ့လိုချောမှုသဘောလေးခန္ဓာကိုယ်တွေကိုစိုက်ယူလို့ခန္ဓာကိုယ်ခြေသုံးကောင်းဆုံးချောမှုလေးထင်ရှားနေခြင်းသည်မိမိခန္ဓာကိုယ် အသားကြအရည်ကြအကြောကြအယိုးကြကိုဉာဏ်တည်းဟူသောလက်သွင်းပြီးတော့ရှုပွားသုံးသပ်နေခြင်းဖြစ်တယ်။ဘလို့ချောမှုသဘောလေးထင်ရှားနေပြီဆိုတဲ့သူတော်ကောင်းကတဆင့်တယ်ပြီးတော့ချောမှုကိုတော်တော်လေးအားရပြီရှေ့ကအာထုတ်ခဲ့တယ်တွုံမှုသဘောပြန်ရှုရတွုံမှုလေးကိုခြေဆုံးကောင်းဆုံးပြန်ရှုခတ်တဲ့ကလေးရှု တွမှုတင်ရတဲ့နေရာလေးပါစာရှုရပြီတွမှုသဘောလေးဒုံနေဒုံနေဒုံနေရှုခန္ဓာကိုယ်ဥကောင်းကနေပြီးတော့တွမှုစခဲ့တာဥကောင်းအလေကောင်းကစခဲ့တယ်အဲဒီကနေစာရှုကနေနေချင်းနေနေချင်းနေရာလေးချေချေရှုဒုံနေဒုံနေဒုံနေခြေပြားတိုင်အောင်နေနေချင်းရှုလို့ရပြီဆိုတဲ့သဘောကောင်းနောက်တစ်လုံးပြောင်းမာမှုသဘောရှု မာမုံသဘောလဲမိမိကသွားကစားပြီးအဲ့သွားနေရာလေးကစားပြီးမာတယ်မာတယ်မာတယ်ရှုတပြီးပြီးနဲ့နေရာလေးကိုချေချေမာမုံလေးရှုရှုမာတယ်မာတယ်မာတယ်မာတယ်မာမုံလေးကတပြီးပြီးနဲ့ထင်ရှားနေတယ်ထင်ရှားနေတယ်ခြေသွန်းကောင်းဆုံးပေါက်သွားပြီဆိုရင် ရမ်းမူလေးကိုထပ်ယူသွားတိတ်ကလေးရှာနေချစ်ရမ်းမူလေးထင်ရှားနေရမ်းမူထင်ရှားတဲ့နေရာကလည်းကနေစပြီးတော့ချမ်းနေချမ်းနေချမ်းနေဒီဒီရင်ချမ်းမူလေးကိုရှုနေရာလေးကိုချေရှုချမ်းမူလေးထင်ရှားတယ်ဥကောင်းတစ်ခုလုံးတစ်ပိုင်းခန္ဓာကိုယ် အစိတုခြေပြားတိုင်အောင်ထင်ရှားရင်ဒီအမှုသဘောလေးကြောင်းယူမိမိစတာဘယ်ကစတော့မပေါင်းကိုလက်ကလေးနဲ့ဖိလိုက်လို့ပေါင်းနေရာလောက်ကဒူပေါင်းနေရာလောက်ကစသလားအတုမဟုတ်တင်မနေရာလောက်ကစသလားမိမိစားတဲ့နေရာလေးကစပြီးတော့လေးတွေလေးဒီနေရာလေးကိုချေချေချေချေရှု ဤနေရင်ခြေရှုခြေဆုံးကောင်းဆုံးရှုလေးမှုဆုံးရပြီဆိုနောက်တစ်လုံးကြောင်းရှုပုံမှုသဘောလေးရှုမိမိပုံမှုကိုဘယ်ကစရှုခဲ့တော့မိမိရှုခဲ့တဲ့နေရာပြော့မှုသဘောကိုရှုမိမိဘယ်ကစရှုခဲ့တော့ပြော့မှုသဘော မိမိနှုတ်ခမ်းသားလေးကိုရှာလဲထိုးကြည့်လို့ပြုံးမှုထင်ရှားတဲ့နေရာမှာစပဲအဲပြုံးမှုထင်ရှားတဲ့နေရာမှာစပြီးတော့ပြော့တယ်ပြော့တယ်ဖြည်းဖြည်းချင်းနေရာလေးကိုချေချေချေချေပြီးရှုပြော့တယ်ပြော့တယ်ဖြည်းဖြည်းဥကောင်းတစ်ခုလုံးဓာတ်ပိုင်းခန္ဓာကိုယ်တစ်ခုလုံး ပစေတုခြေပြားတိုင်ပြော့မှုထင်ရှားရင်အခုယူနေတဲ့ချောမှုသဘောလေးကိုပြောင်းယူချောမှုသဘောလေးကိုပြောင်းယူမိကအထက်အောက်နှုတ်ခမ်းလေးကစားပြီးအောက်နှုတ်ခမ်းလေးကစားပြီးချောတယ်ချောတယ်ဘူပေါင်းတစ်ခုလုံးအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံး ပစိတု။အိုးခြေပြားတာချောမှုတွေထင်ရှားပြီ။အဲမိမိခန္ဓာကိုယ်ထဲမှာဓာကြီးလေးပါးကမ္မထံတွေကသဘောတရားတွေကိုဒါခန္ဓာကိုယ်ရဲ့အသားကြအကြောကြအရေးကြအယူကြကိုဉာဏ်တည်းဥဒုံနဲ့တူညီရှုပွားသုံးသပ်နေခြင်းဖြစ်တယ်။အဲဒါကိုမိမိတရားထိုင်ပြုတ်တဲ့အခါမှာလည်း ကြာကြာအချိန်ကြီးမှာလေဒီယာဘုံတိုင်းဒီယာဘုံတိုင်းမှာအခုရရှိထားတဲ့ဓာတ်သဘောတရားတွေကိုမလုံးသွင်းဆင်ခြင်ပြီးတော့နေတပည့်ပြီးနဲ့မိမိရဲ့ဉာဏ်ပညာတွေနဲ့ရင့်ကျက်လာမှာဖြစ်တယ်။ဒီနေ့တော့ဦးဇင်းတို့ဒီချောမှုသဘောလေးကိုဒါနာယူဝက်တော့ရှုပြီးတဲ့အခါကြံရှုပြီးတဲ့သဘောတရားတွေနဲ့ဆက်ရှုခဲ့တာဒီနေ့တော့ဒီမှာပဲနားကြအောင်ဆို